ယနေ့သာသနာတော်1542ခုဘောဓတက္ကရီ1360ပြည့်နှစ်ဥတုဝတ္တနာမူလရာသီသောတလင်းလာပြီကျော်13ရက်နေ့ညာဘဂုတန်ကျူးမြို့ပင်စင်လာမဟာသီတာရဏရေတာမဟာတိတန္တမပုမ္မတော်မြတ်အတွက်၌ရပောင်းကိုဇဝါပဲ3လ22ကြိမ်မြောက်ဆင်ញံအပ်သည့် မဟာတတိပဌာန်သက္ခန်းလာပဲဖြူရမဟာဇီဟိတမတ္တိခနဲ့မောင်မောင်နဲ့အောင်တို့က6685ကျပ်တို့ဖြင့်ဘုရားလူရှိသာနာတော်တရားနဲ့ပြောခြင်းရောဒီသူတော်ခြင်းများနဲ့အဲ့ပရိစ္ဆလှူအားပေးတော့အားအာရုံသွားလို့ဖြင့်လူတန်းခြင်းတတိယန္တနာပြည့်စုံအတွက်1500ကျပ်သူစုပေါင်း9500ကျပ်တို့ကိုလူတန်းခြင်း မိဘနတ်သားနဲ့ဝေလိတိခေါ်ဒေါအိနာယီကိုယေရှုသည်မဟာဇိတာရဏရိတ်တာသာရဏရဇမာသရိယဒေါသနာယီခေါ်ဒေါမမလေးတောင်း2610ကျတ်တို့ဖြင့်တရားတို့ရှိသံဃာတော်ရောပြညာလောအားလုံးနဲ့အဘိဓတ္တို့အာမေသွံဘောဖြင့်သူချင်းဩဒါဂါပြတို့ဖြင့်လူသားရဲ့အတိညာတဲ့ငါးပြည့်စုံ1500ကျပ်သမ္မဘုရားတစ်ထောင်ကျပ်မတ္တနဲ့ဒုက္ခ900ကျပ် နောက်ကျေသောကပဋိညာတဏ္ဍဒုဒု1500ကြာသုတုပေါင်း15130ကျပ်တို့သုဒ္ဓမိကုသိုလ်မင်္ဂလာအပေါင်းမှာလူရှင်တို့ဤကုသိုလ်မင်္ဂလာဝဲဟောကြားအပ်ပြီးသုဒ္ဓနာပိဋကသံယုတ်တနိကေသဂါထာဝကသံယုတ်ယထသံယုတ်ပါဠိအဋ္ဌကရာတွင်လာရှိသည့်သုတ္တတသုတ်တံခေါ်ရှိသို့တရားဒေသနာတော် ဒါနဲ့ဘုန်းကြီးတော့ဟောနာကြည်ညိုကြမှာကရှိသူတရားပါတရားရှိသူတရားပါဗျာအဲ့ဒီရှိသူတရားနဲ့ပတ်သက်ပြီးတော့တရားဟောတရားမဟောကြားလို့ရာမဂရိစ္ဏပုံပြင်ဆိုတာလေးစာအုပ်ရှိအဲ့ဒီရာမဂရိစ္ဏပုံပြင်မှာဘာပြောထားတယ်လဲဆိုရင်လူတယောက်ကဓမ္မတူကလေးနဲ့တော်ရဲသွားပြီးတော့ဖြင်းခွေလို့ရောင်းစားနေရ ဒုက္ခမြဘဝကဒါနနဲ့ခဲ့ပြီးမဲ့လို့ကရဏသုံးပါးဆွေးမြဲခြင်းငါးပါးသီလလုံခြုံခြင်းအများပေါ်မှာကျင်နာတနာခြင်းကျိုးလိုလားခြင်းအဲဒီလိုကောင်းမြတ်တဲ့စိတ်တွေရှိအဲဒီကောင်းမြတ်တဲ့စိတ်တွေရှိလို့လူမင်းဘုန်းကြီးတို့နတ်မင်းမနေတာဆိုတာလို့တဏီတော်ခါကာလကြတော့တဲ့ဝိပုသင်ကျန်တဲ့ယောဂီကိုယ်တော်ရှင်ကြီးလားအမောင်ထင်းွေဓမ္မရှိတော့ဒါပဲ အဲလိုပြောတော့သိကွေသမားကဟင်ငါနေတိုင်းတနေ့တာစားပောက်ဖို့အတွက်ချင်းနေခွေရပါရဲ့သားနဲ့ဒီသူတော်ရှင်ကြီးကရှေ့တို့လိုဆုံးနေပါလားအင်းလေသူ့ရဲ့ရုပ်ရည်လက္ခဏာကြည့်ရတာကသေဝါခညာလေးစားเสียအဲ့တော့ငါရှိသွားလို့ဘာမှမရလေဒီနေရာမှာပြန်ချင်းခွေရနိုင်လားပဲလို့နှလုံးသွင်းပြီးတော့ရှေ့ကိုသွားပါ အဲ့ဒီရှေ့သွားတဲ့အခါကျတော့မှသံတကူတော်ကြီးကိုတွေ့တယ်တော်ကြီးမြတ်မဲတဲ့ကဘာကိုတွေ့သံတကူတော်ကိုတွေ့တာလေဩအဲ့ဒီမှာလက်လေးသေးနဲ့အတရာတသိထိုက်တာနဲ့သံတကူတွေရပြီးတော့မှနတ်ငါဂုံပြီးကြီးဘဝကိုတွတ်တက်သွားဒါလုံးနဲ့ခေါင်းကပြောတဲ့ကိုကျင့်တရားဒါလေးမြဲမြဲခိုင်ခိုင်ထားတဲ့အခါကျတော့လာဗျာမီဝုတ္တရှင်ကျဲကြီးနဲ့သူတော်ရှင်ကြီးကအိုး လူသားရှေ့တော့ဒါတော့ပြောပြီးတော့သွားမှန်ပါဒီတော့ပရမအကျင့်ရအောင်မြင်မှုရတယ်လို့ဒုတိယအကျင့်နဲ့ပဲငါဒီမှာသံတခုတွေနဲ့ရှိသွားပြနေတာနဲ့သူတော်ရှင်ကြီးကရှေ့တော့ဆိုလို့ငါပါမလေးရှေ့သွားလို့ကျွတ်လုံးတရားရှိမရှိရင်လည်းဒီသံတခုတော့ငါပြန်ပြီးတော့ပိုင်ဆိုင်ခွင့်ရှိတာပဲလို့အဲဒီလိုနဲ့ရှေ့သွားတဲ့အခါကျတော့ငွေတွင်းတွေ့ပါတယ် ဒါနဲ့သူငွေတွင်ပိုင်ရှင်ဘဝရောက်သွားတယ်အဲလိုနဲ့ပဲကိုကျင်တရားတွေစောစောမြဲမြဲနဲ့နေတဲ့အခါကျတော့ဟောသူတော်ရှင်ကြီးကလာပြီးတော့ရှေ့တော့တဲ့အဲလိုပြောတဲ့အခါကျတော့မှအဲခုနကသင်္ကွေသမားဘဝကလာခဲ့တဲ့ငွေရင်းပိုင်ရှင်ကရှေ့သွားတော့ဟောရွှေတွင်ကြီးနဲ့တွေ့ပါတယ်အဲဒါနဲ့ရွှေတွင်ပိုင်ရှင်ဘဝရောက်သွားတယ် ဒါလို့နဲ့သူဒီကိုကျင်တရားကြီးမျက်မြန်စွာနဲ့နေတဲ့အခါဟောသူတို့တင်ကြီးကလာပြီးတော့ရှေ့လို့လို့ပြောပြဒါနဲ့ရှေ့သွားတဲ့အခါကျတော့ဟာပါရမီအားပဲဆိုသူပေါ့ဗျာတန်မိုးရှိတဲ့အဲ့ဒါကြောက်သွင်းကြီးသွားပြီးတော့တွေ့လို့ကြောက်သွင်းပိုင်ရှင်ဘဝရောက်သွားပြီတိချင်းွေဓမ္မဘဝမှာသံတကုတော့သံတကုပိုင်ရှင်နေသံတကုပိုင်ရှင်မှသည်ငွေတွင်ပိုင်ရှင် ဟုတ်ဝိရင်းပိုက်ခြင်းမသည်၄ရွှေရင်းပိုက်ခြင်း၄ရွှေရင်းပိုက်ခြင်းမသည်၅ကြောက်တံပရမယပိုက်ခြင်းအဖြစ်သို့ရောက်သွားပါတယ်ဒါကတော့အများနားလည်အောင်မြည်ခင်းတဲ့လမ်းရှင်သဘောမှန်ပါဘုန်းကြီးတို့ဘုရားဘာသာရဲ့ဝါဒရှုထောင့်ကကြည့်လိုက်ရင်သင်္ခွေသမားကယောဂီနဲ့တူပါတယ်သင်္ခွေသမားကယောဂီနဲ့တူပါတယ်အေးယောဂီနဲ့တူတယ်အဲ့ဒီယောဂီက အဲ့ဒါအတုရတာတော့သားတကွဲသမီးတကွဲမိသားစုခွဲရွာခွဲမြို့ခွဲပြီးတော့အဲ့ဒါအတုရတော့ဆင်းတော့ဆင်းရတာပေါ်လောကီသဘောနဲ့ရှိဒါပေမဲ့လို့ကိုယ်လျားကိုမမှန်ကန်ကန်နဲ့ဒါရကံဒီကံတော့ကအပြစ်ခင်းအောင်အတုသွားမယ်ဆိုရင်တဲ့ဟောဘုန်းကြီးတို့ဝိပုသ္တကျနဲ့ယောဂီဆိုတဲ့ပုဂ္ဂိုလ်ကြီးကတော့မြတ်စွာဘုရားလို့မှတ်လိုက်တာ မှန်ပါယောဂီပုဂ္ဂိုလ်ကြီးကအဲဒီမြတ်စွာဘုရားကတဲ့အဲ့ဒါဝရိယတရားတွေနဲ့အာရမထနိကမတယုံသထဗုဒ္ဓသာသနေအာရမထနိကမတယုံသထဗုဒ္ဓသာသနေဒုနာထမေတုနောပေနံနလာကာရံဝကုံကြရောတဲ့ အေအတုသဖြစ်သောယောဂီတွေကိုဘုရားကြီးသောတတော်ချင်းပုဂ္ဂိုလ်ကြီးကရှိတော်တို့ရတို့ရကျူးစာအားထုတ်အဲ့ဒါနဲ့ခေခေသမားတိသူတော်သစ္စာရာရှိသွားတော့သံလကုပိုင်ချင်းချက်လာလို့ဘုဒ္ဓရှင်ဆိုတဲ့အတုသဟောယောဂီဟာလည်းပဲရှိသက်နဝရိယတရားတွေနဲ့အတုလိုက်တာသောတာပန်ဖြစ်ပါလေ တပံရှိသောဆိုတော့ဆက်လက်အထုတ်တဲ့အကံကိုဒီပိုက်ခြင်းဖြစ်တာကတက္ကတာကံဖြစ်တာနဲ့တူပါတယ်ငွေပိုက်ခြင်းကတပံရှိသောလို့ဆိုတော့ဆက်လက်အထုတ်တဲ့အခါရွှေတွင်ပိုက်ခြင်းဖြစ်တာကအနာကံဖြစ်တာနဲ့တူပါတယ် ဒီပင်ပိုင်ရှင်ကဘုရားရှင်သောသူတော်ကောင်းကြီးကရှိလို့လို့ဆိုလိုက်တဲ့အကားလက်တွေ့ရှုပွားဆက်လက်အတုကိုဟောနောက်ဆုံးကြောက်သံပရမယာတွင်ဤပိုင်ရှင်ဖြစ်တာကယဟန္တာဖြစ်တာနဲ့သူပါတယ်။ဘာနဲ့ဒီဒါပဲဗျာ။ဒါရှိလို့ဆိုတရားအမိပေးရတဲ့အကြောင်း အခုမြတ်စွာဘုရားကိုရောမြတ်ကြီးဟောမှာကပါလေဧဝမေတုတဟိကသတယဘဂဝါရာသကေဝိဟရတိတိတဝနေအခါရဝမှာဘုန်းကြီးတို့ရဲ့ဂေါတမရှင်တော်မြတ်ဘုရားသက်တော်တင်ညာကာလတုန်းဟာဝေဒာဝေဒာတိယောတောတိအာရိသောတာဝိတ္တကဗကအင်္ဂမဂရကုရုမေသာတိုင်းပြည်မှာသွဲသွဲတွင်အင်္ဂတိုင်းမဂရတိုင်းအဝင်အပါ ရာဇဂုံမြို့တိတဝနာဆိုတာယင်းတိုက်တိတဆိုတာယင်းတိုက်လေဝနာကတော့ယင်းတိုက်တင်နေပေါ်တဲ့ယင်းတိုက်တော်မှာဘုရားတရင်လုံးစံဒေဒဝပနာတမေနာအနာရပိနိဘောကပတိရာဇာကအနုပ္ပတောဟောတိကိနာတိဒေဝကရဏီယေနာအဲ့ဒီကမှာနောကကြောင်းတကအနာရပင်ဖြစ်လာမဲ့ ခုနာမကတော့သုဒ္ဓတ္တအဲ့ဒီသုဒ္ဓတ္တလို့ခေါ်တဲ့ပုဂ္ဂိုလ်ကကိစ္စတစ်ခုနဲ့ဘာကိစ္စလဲဆိုတော့ကုံတွယ်ရေးကိစ္စပါပဲပါဠိတော်ကတော့ကိနာတိတော်ကကရဏီနာသဇုတ်တုသောပြုဝကိစ္စပဲသာဝတိကရာဇူကိုလာတယ်လို့ပြောပါတယ်မှန်ပါဘူးအဲ့ဒါကိုသက္ကရာဆရာကဘာပြောကြလဲဆိုတော့အရာအနာရဘိန်ကသူ့ family မိသားစု9ယောက်ရှိတယ် သဗ္ဗရာတိဖြစ်လာတဲ့နာတရိယကြောင်းမာယိဖြစ်လာတဲ့ဒီလူနာဒေဝီတို့ရဲ့ပုံညာလက္ခဏာဒေဝီရဲ့ကာယိမာကာလပံနဲ့သုလကာလပံနယသမီးအကြီးမာသုဘတာ သမီးအလတ်သုလသုဘတာသမီးငယ်သုမနဆိုတဲ့သမီးက300အဲဒီကိုနေရတဲ့တဲ့မိစုံဖတ်ဆိုအကုန်မဲ့လက်ရှိကရာဘောရာပြိုရောင်းလို့တွင်ကျဲမဲ့ဂုံပစ္စည်းတွေ ဝေယူပိတကလသာဝတိမပြရာတိယသို့သွားပါတယ်သာဝတိမြရာတိယကမိုင်ပေါင်း၄အဲယူဇနာ450ယူဇနာဘလားဘာလို့လို့ရာတိယသွားတာလဲဆိုတော့နာရမိန်ကျောင်းငါကြီးကသာဝတိမြို့သားတိဒုမနာဒေဝီသောမပုညလကနာဒေဝီကရာဇပြုမြို့သူရဟုတ်ပါ ဣဒဗံအဲ့ဒီတိသုမနဒေဝီရဲ့မောင်ဝိပါရဆိုတာကတပံဟောဤသာဝတိဤသာကြောင့်ကနာရပိတထေကြီးရဲ့ညမနဲ့မောင်လဲနမလဲဆိုပြီးတော့သူတို့အိမ်တော်ဖက်ထားကြမှန်ဒါကြောင့်ရာဇီကိုသွားတာတဲ့ဗျာအေးတဲ့အဲ့တော့ယူဇနာ45ဆိုတော့45တီးရှင်းနဲ့မရရှင်ငါးလီက40 360 အဲမိုင်ပေါင်း360တဲ့ဗျာမိုင်ပေါင်း360တဲ့ဒီနေ့မန္တလေးမှာမိုင်300ပဲရှိသေးတယ်နော်ဟိုဘက်ဘုန်းကြီးတို့ဒီဘုန်းခကြီးနဲ့ပြောမယ်ကျော်အောင်တော်လောက်စသည်မှာရှိပါတယ်အဲ့ဒီမှာမောင်းတော့60ခရီးလဲစီ900နဲ့သွားငကုတ်တော့ကတော့ရောက်ခတော်ဝိတာလာလာမြို့တွက်ကမြို့တဲ့ခဝေဝေစက္ကန့်သအတိလာလာချိုတတ်ဒီနေ့တော့မကြိုဘူး နာနဲ့နာရင်တို့ကလည်းလက်တွေမောက်ပါတဲ့အခါကျတော့မှအဲ့ဒီဒီကြီးလိုမတေဝီရဲ့အိမ်ပေါ့လေရောက်တော်ဝိတာလာတို့အိမ်ရောက်သွားရောက်သွားတော့မနခနာတို့လိုအိုကြီးဦးငယ်နဲ့တဲ့ဟဲ့ပြောဝဲဖို့ဟဲ့ကင်းဟဲ့သူ့ဟဲ့ထောင်းဟဲ့ပြောဟဲ့ဒါရင်တွေ့ရတော့အဲ့ဒီအချိန်မှာဘုရားပွင့်နေပြီဆိုတာအနာတပိမသိသေးဘူးဘာလို့လဲမသိမတွေ့ရတာလဲဆိုရင်ဘုန်းကြီးတို့မြတ်စွာဘုရားက ဒုက္ခရသရိယာ6နေတဲ့အဲ့ဒါဘယ်တော့မှကျင့်ဥရုဝေလာအဲ့ဒီဥရုဝေလာရဲ့အကြောင်းတွေပါပြောရင်လည်းဒီတိတ်ကုတဝေနဲ့မလောက်တော့တော့ဘူးအဲ့ဒီတော့မှ6နှစ်ကြာကျင့်ပြီးတော့ဘုရားဖြစ်တာကခရာဘုဒ္ဓခရာလို့ခဏပြောနေကြတယ်နော်မှန်ပါဗျာအဲ့ဒီမှာဘုရားဖြစ်ပြီးတဲ့အခါကျတော့ဝါဆိုတာကဘယ်မှာပါလဲမိကသာဟုတ် ဟုတ်လားအေးမိဂတာဝနမန်ကတော့မိဂတာယဝနမိဂကသာသမင်ဒါယကပြီးမဲ့ပြီးတာဟောဒီသစ်တော်ကျွမ်းအတွင်သာသမင်ဘယ်သူမှမတတ်မပြစ်မခိုက်မဖောက်မချရဘိမင်္ဂရာကအမိတ်ထုတ်တာလို့အဲ့ဒါမိဂတာယပြီးမဲ့ပြီးတဲ့တော့အဲ့ဒီတော့မတော်တော်ပြီးတဲ့ကာလဟော ပြောရရင်ဗမာကျောင်းကတော့အင်မတန်ရှည်တယ်နော်ဥရဝေလာသတ္တဝါကယသတ္တဝါနရိသတ္တဝါကယသတ္တဝါသရသတ္တဝါညီနောင်၃ယောက်ဥသောနဲ့ယသိတ္တထာအဲ့ဒီယသိတ္တရာလုံးမတဘူပေါင်း3900ကျော်တို့ဖြင့်ရလို့ရှိချုပ်ခါဖြင့်ယဟန်ပြုသေးတော်မူပါလေအဲ့ဒီယဟန်တထောင်ဆိုင်ရထားလို့တာမမယမဖြစ်မီဂေါတမဆိုတဲ့ယဟန်တော်ဘဝ အဲဒီရာဇီယောမြို့ကိုဆုံးအပ်သွားတဲ့အခါမှာဘုရင်ဗိမနာထကတက်တူရည်လူဖြစ်လို့မြင်းမြင်းချင်းချစ်ကငါဖြင့်နန်းစီချိန်တဝက်ပြိမယ်လို့ဖိတ်ခေါ်ပါတယ်ဒီတော်ဘုရားလောင်းတော်ခေါ်သမယဟန်ကဒါကတော့ပရိမာရငါလည်းပဲသိလို့ပဲဘုရင်မြို့တက္ကတိုင်ကပိလောပြည်တော်ရဏမာရာဇနဲ့မဟာမာယာဒေဝီတို့ကမွေးဖွားလာတဲ့ခီးငွေနန်းဆန်ကျန်ဆန်မြို့ပါ အဲ့ဒါဒီမေချာလို့အာလုံတော်လို့နာပြမရှိရှိသမျှတွေအတွေ့အကျွတရားရနိုင်ရှိဖို့ရလို့ငါသဗ္ဗညုတဉာဏ်ရအောင်ဖျားဖြစ်အောင်ကျင့်နေတယ်ဒီတရားကြားရတော့နာရမင်းကအာမပါလို့ပါရှင်ဟာသိခံတော်မူပါအဲတင်မယဖြစ်တဲ့အခါကလည်းကျွန်ုပ်ရဲ့မြို့ပထမဥဒုံကြွချီတော်မူပါလို့ပြင်လျောက်ခဲ့ဘူးပါဟုတ်လား အဲဒီဓမ္မဘုန်းကြီးတို့ဘုရားလောင်းခေါတမယဟန်တော်ကလည်းပဲနှုတ်ကတိဒိဋ္ဌိရင်ပြီးတော့မှတတိဝန်ခံရက်ပြုခဲ့လို့အခုဘုရားဖြစ်ပြီးတဲ့အခါခံမဲ့တော့သုရောဒနာနိုင်ငံမသွားသေးပဲနဲ့ဗိမ္မာသာရတို့ရဲ့နိုင်ငံရာတကြိုကိုဘုရားရောက်ပါမှန်ပါဟုတ်ကလားအဲ့ဒါတော့ဇကာအနုတန်ကြီးစိတ်တော့ဒါကြောင့်အခုအနာရဘိန်ကပါဝတိကမိုင်မောင် 360ယူဇနာ45ဒီလိုဟာခုပြလို့တယ်လီဖုန်းတို့တယ်လီဂရမ်တို့ဘာလို့ကရှိသေးတာမဟုတ်သေးတဲ့ဟုတ်မှန်ပါပါဗျာအဲ့ဒီအခါကျတော့မှဘုရားပွင့်မှာသူမရဘူးရောက်မတော်ဝိတာကအိမ်ရောက်သွားတော့အိုကြီးအိုငယ်တဲ့တဲ့နဲ့ချက်ပြုတ်ပုဂ္ဂုတောင်းပြောလောနေကြတော့လောကီမင်္ဂလာတစ်ခုခုပြုတ်မယ်လို့သူဖြစ်နာကို မှန်ပါဗျာအာဒီလေးဘာလုံးမလို့မင်းတို့ချက်ပြုတ်နေတာလဲကွာဒါကြောင့်လာမကျွနိုင်တာကိုဟုတ်တယ်ကိုကြီးကျွန်တော်တို့ချက်ပြုတ်နေတာကတော့သဇုံတခုမဟုတ်ဘူးတဲ့ဘုရားမှုစီတန်ကဆုံးကပ်ဖို့ကျွန်တော်တို့ချက်ပြုတ်နေလို့အခုကိုလာမကျွနိုင်တာဟုတ်ပါလားအဲဒီကမှာဘုရားအမှုရှိတော်ပြီးတော့ဒါကြလိုက်လို့အာလောကိကောအနတ္တပင်နိကောဘုဒ္ဓကိရလောကေဥပ္ပနော အနာတပိဏိကောအာနာထပိဏိကောလေးပြမွေရှင်တတိလောကီလောကနာဘုဒ္ဓမြတ်စွာဘုရားရဲ့ဥပ္ပန္နောကိရဖြစ်သောပေါ်ပေါ်ပြီးတဲ့ပွင့်ထွန်းပေါ်လာပြီးတဲ့ဤသောအတ္တတိဝါအတ္တတိဧဝအဲ့ဒီကြမှာသူကြားမှုတော့တာပဲဟုတ်ပါဘူးရောက်တော့ဝိတာလာကဗျာမှုရှိတန်ခါဆုံးကပ်ဖို့ဒါကြောင့် ချက်ပြောက်ဖို့ခင်ကြော်လော်ထုတော်ပြီးတော့နေတဲ့အကုကိုလာမပြိုအားလို့ဆိုတော့ဖယားဆိုတဲ့အတန်ကြားလိုက်အဲ့ဒါပြောတာတဲ့အတ္တတိကောအနတ္တပိနိကောဘုဒ္ဓောခိရလောကေဥပ္ပနောတိသာဝတိဝတ္တပဏဝကောနန္ဒတနာယဥပ္ပမေငမိတုကမောအဟောတိဒါပါဠိတော်ကြလားမှန်ပါဗျာအဲ့ဒီလိုဖယားဆိုတဲ့အတန်ကြားလိုက်တဲ့ကသူသည် လာရင်ကိစ္စကြီးပွားရေးတွေကြီးပွားရေးတွေတဏိမယာရေးတွေတမိတာရေးတွေဘာမှကိုတဏိမယာတော့သူစိတ်ကခိုင်အားပေါ်မှာဆွဲသွားတယ်သူတရားပါလေဘုရားပေါ်မှာဆွဲသွားလို့ငါဘုရားဘူးသွားခြင်းနဲ့လို့ပြင်းထဲမှာတကားလည်းပဲတလိမ့်လေးဆိုပြီးတော့တက်လာတယ်အဲဒီမှာတက္ကရာဘုရားကတတမုခသောဗုဒ္ဓပါတံသတ္တဝပင်စဝနာမိဒိပတိလဘီ ဘုရားဆိုတဲ့အမှန်ကြလိုက်တဲ့အနာတပိန်ရဲ့တကူလုံးမှာပီတိ၅မျိုးဖြစ်လာတယ်။ဘာ၅မျိုးပါတပပိတေနာဥခာယယဝပါတပိတိယတကားရဲ့အပေါ်ကနေပြပြပြပြပြနဲ့ခြေပြားတယ်။ဒါပါဒါပါအောက်ကပြပြပြပြပြနဲ့တကားရဲ့ခေါင်းဒီတကားတည်းကျတော့အောက်ကလည်းတက်လာပေါ်ကတက်တက်တက်လာခါမှတကားရဲ့တစ်ခုရိုက်ပြီးသုံးတာ။ စကားလေးကခါးကနေဖြပြပြပြနဲ့ထုတ်ပြီးတော့ခန္ဓာကိုယ်ပေါ်ပိုင်းအောက်ပိုင်းမှာတဲ့အဲ့ဒါစိတ်စိတ်ငြိမ်ငြိမ်သိမ့်သိမ့်သိမ့်သိမ့်ဆိုတော့အဲ့ဒီပီတိတရားတွေဖြစ်လာတာလေမှန်ပါဤသာကြောင့်ဘောတတိကောဤသောဒုံအဘောလောကသမိယရိတာဗုဒ္ဓောတိတဲ့အရိဗေပါပြောတာလေလောကသမိလောက၌ယရိတာဗုဒ္ဓောတိအခြင်းမယဟုသောမြေတိအတ္တိရှိ၏ဘောတတိခော အဲ့ဒီဖျားထွက်တဲ့အတန်နဲ့အေတော်ဂောတော်တိခောဂောတော်တိခောအဲ့ဒီဖျားထွက်တဲ့အတန်ဟာလည်းပဲဒုံလဘောကြားဖို့ရအင်မတန်ပခိန်ပါပြီလေအဲ့ကြောင့်ဘုန်းကြီးတို့တရားတော်မှာများတရိထားပါဗျာအခုဒီဘုရားတရားတန်ခါထုံးကားတဲ့ဖြစ်ဆိုရင်လည်းကိုယ်အင်ကိုယ်သာနေတတ်မယ်ဆိုရင်ဒီဖျားဆိုတဲ့အတန်ကြားအောင်မှကြားမိပါ မှန်ပါတယ်တရက်နေလို့လဲကြာရင်မှကြာမယ်ဆယ်လနေလို့လဲကြာရင်မှကြာမယ်အခုဒီမှာကတော့ဒုဒကာရမကြီးကြားတာကမပြောနဲ့ကိုကိုယ်တိုင်ကိုကအမြဲတမ်းမနဲ့တည်းနေ့လည်းတည်းညတည်းသုံးညသုံးညရှိဖို့နေရတဲ့ဘုရားယတနာတရားယတနာတန်ခါယတနာတန်မိုးရှိလိုက်လောကပြောပြောရင်ရွှေပါးစငွေပါးစအိမ်မနေဒါမျိုးပြောမိတာ မျိုးမပြောလို့ပါဘူးပြောမိတတ်ကြပါဘူးပြိတ္တတခါနေရတော့ပြောကောင်းပြောမိမယ်အခါခါတိုင်းနေ့စဉ်နေ့စဉ်တော့မပြောမိတာသိကြတယ်သိကြပါလားအခုဒီမှာကြတော့ကြားလဲကြားနေရတယ်ဟောယန္တာသုံးပါဟောဗျာတရားဘာငါယန္တာသုံးပါရှစ်ကိုကြကြားလိုက်ရဘုလောကဆိုရရပြီးရှုပြီးတော့တပန်းကြားလိုက်ရဗျာမင်းနောက်ဝိသုဇာကြောင့်အလျောသွားဒီမယားနဲ့တရားဘာငါအကြောင်းကြီးပဲပြောရရင်တော့လေအဲ့ဒါ သဝနာနုတ္တရိယကြာရခြင်းတရားတို့တွင်တဲ့အမြတ်ဆုံးသောကြာရခြင်းပဲတဲ့ဘာဖြစ်လို့လဲဘုရားတည်းပြဖို့ဆိုတာလေးနေခြင်းနဲ့ကဘာတသိလေးနေခြင်းနဲ့ကဘာတသိဖြစ်ရတာဒါကပညာတိကဘုရားပြောတာမှန်ပါဘူးတတ္တတိကဘုရားဆိုရှစ်တင်ခြင်းနဲ့အတရေဝရိကဝရိယတိကဘုရားဆိုရင်36တင်ခြင်းနဲ့ကဘာတသိ တတိရှင်ဆိုတာပါလဲမရည်တွက်နိုင်တာတခုကိုသိရှင်လို့ခေါ်တယ်ဟုတ်ပါလားအေးအဲ့ဒါတော့ကြာမှတသုဘယဖြစ်လာလို့ဖယားဆိုတဲ့အမှန်ကြရခြင်းဟာအင်္ဂါမခရင်တယ်တဲ့ဗျာဒါကြောင့်အတ္တပိခောအနတ္တပိခောဘုရောကိရာလောကေဥပ္ပနောတိဒီစကားကိုဘုရားဟောတာပါတဲ့ဒါကတော့တက္ကရာကျမ်းတဲ့လို့ဆိုပါတိုက်တော့ အဲ့လိုနဲ့ကြားတဲ့အခါကျတော့မှအနတ္တပေနိကတာကပိဋ္တဣဒ္ဓဟောစီဣဒ္ဓဟောတိဘုရားဆိုတဲ့အတန်ကြားရတယ်ဒီလေးမင်းဘာပြောလိုက်တာလေခက်ကြားတယ်လို့လို့မှန်ပါဗျာတို့မိသားစုတွေများလေတစုံတရာတစ်တဲ့ဘွယ်ဆိုရင်ပြောသမ်းမအောင်ပြောသမ်းမအောင်ဟုတ်တယ်မလားမှန်ပါဗျာအေးအဲ့ဒီလိုပေါ့ခုလည်းပဲအနာရင်းကညီလေးမင်းဘာပြောလိုက်တာလေပြောသမ်းမအောင် ဩဖယားအမှုရှိတန်ခါကျေးကိုဆက်ပြုံးနေလို့မအားတရင်ကိုတို့လာမကြိုအားတာအာဒုတိယမိခောတဲ့ဗျာဟောနှစ်ကြိမ်ရောက်မှလည်းခုနေငါပြောခဲ့တယ်လို့ဒကာရတပြတဲ့တလားလားတပိမိတဲ့စိတ်စိတ်နဲ့ကောင်းကနေပြီးဒကာလာခြေပြဒကာခြေပြကနေပြီးတော့ကောင်းတပန်းကောင်းကလည်းအောက်ရှင်လာခြေပြကလည်းတက်လာခမ်းမှဆုံးတယ် တပံခါကနေပြီးတော့ပေါ်ခေါင်းပိုင်းကိုလည်းတပြားပြားအောက်ခြေပိုင်းကိုလည်းတပြားပြားပီတိတွေဖြစ်တာမှန်ပါဗျာတတိယမိခောသုံးခြင်းမြောက်ပါလည်းပဲဒီလိုမိဘပြောလိုက်တာအာဘုရားအမှုရှိတန်ခါအတွက်ချက်ပြုတ်ပုတ်ခင်ကြောလို့နေရတာမအားလို့အကိုတို့ကိုလာမကြိုပြစ်တာအဲဒီမှာကြားပြန်တော့လည်းပဲပထမအချိန်ကြားတဲ့ဒီဂရီအောက်မလျော့တယ်ခေါင်းကပြောတယ်ပီတိ၅မျိုးဖြစ်လာတယ် enyib nhi nce na je ala jarmabali ale a erie ya pjinaao aabụ iz na anaha baat oyi ye e ya a che yaaaeyiya ကြောင်းတော့မှမနေပဲသီတဝန္ဒခေါ်တဲ့ခြင်း၌တော့သုတ်တမှာဘုရားသွားပြီးတော့နေတယ်ကိုရဲ့မနေ့တင်ကဒီဆုံးကမှာပဲကိုရဲ့အဲ့ဒီကြမှာအာဘာဒိယပုဗ္ဗောဒါလို့နေတင်လိုက်တဲ့အခါကျတော့မှာဟောပရိဒါယေအာဂါလောဣစ္ဆာဘဂဝန္တတတနာယဥပတေငါမိတုံတွေဒါနာကာလိနဗဂဝန္တတတနာယငမိတာမိတန်တန်ငုံနေမြေလည်းမဟုတ် ညကလည်းမိုးတုတ်တော်ရှိတယ်မနဲ့ကျင်ကတော့ငါဖယားဖူးမယ်ဗုဒ္ဓကတာယတတိယနိဗ္ဗေတိဗုဒ္ဓကတာယဖယား၌ကျင်သောတတိယတတိဖြင့်နိဗ္ဗေတိအိပ်ကျော်သွားလေတော့ဤတဲ့လားနာရီမသေးကြီးဘာအာယုန်နဲ့အိပ်ကျော်သွားအေးဘုရားအာယုန်နဲ့အိပ်ကျော်သွားတယ် အိပ်ရသွားတဲ့အခါကျတော့ဓမ္မခောဘုဒ္ဓနာမဒုရတခောအာမိဝိတတတိဒုရတရာအာမိဝိတတရိတာဒါကတော့ဘုန်းကြီးတို့သမာသရိယဆိုတဲ့အတန်းကြမှာကြံ့တဲ့ဒီပါတွေနဲ့ပေါ့ဗျာအခုတော့နောက်ကသာလန်းကများတော့ဒါတွေကိုဘုန်းကြီးတို့သိမချဲ့တော့နော်ဟုတ်ပါဘူးအေးအဲ့တော့ပါလဲဆိုတော့ အဲသူ့စိတ်ထဲမှာဘုရားကြီးတော့အာယုန်နဲ့အိတ်လိုက်တဲ့အချိန်ကာလကြတော့မှပြိတ္တာဘာဖြစ်လာတယ်လဲလို့ဆိုရင်တဲ့တံဒီဝတံပြိရတဘာနာပဂတိတုဝါဥပဒါဇတုဝါစိတ်တမိနာဥပ္ပိတိအင်္ဂလိပ်စာကျွမ်းတဲ့လူကအင်္ဂလိပ်စာကြည့်လိုက်မြန်မာလိုသိတယ်မှန်ပါပါဠိကျွမ်းတဲ့သူကအဲ့လိုပါဠိကိုဆိုလိုက်တာရွတ်လိုက်တာကြားလိုက်ရင်မြန်မာလိုတတ်ပြီးသွားတယ်မှန်ပါပါအဲ့ဒါဘုန်းကြီးတို့ အမေဒီလို့နှစ်နှစ်သားတဲ့ကသမင်းရံကိုကတ်ပြီးတော့ကြောင်းလိုက်ခဲ့ရတယ်။နော်ဒါတော့ဘုန်းကြီးတို့အကုန်လုံးတတ်ပြီလို့ဘုံမခံရည်ပါဘူး။ပြီးရပင်လေဆိုတာအမြဲတမ်းကျေဝန်းပါတယ်ကိုလိတာသာသမယပေါ့ဗျာနော်အဲဒီမှာမပြောတယ်တန်တိဝတံဒုဗယာဆိုတဲ့တန်ကိုကြားသူနေ၌အဘသောအနာတပိတတိဤစိတ်တံစိတ်တိဘာနာတကတိသူဝါခုနက သာဝတိကလက်အစီ900ပါလာတယ်မဟုတ်ပါလာပါရဲ့ဗျာအဲ့ဒါကိုလုံးဝသိသွားတယ်နော်ပြီးတော့ဗာလဲပြိတ္တာယေဘာနာသကတိသုဝဥပါဒါကေသုဝလက်အစီ900မှာအ ਨੇ ဆုံးလက်အစီ3ရောက်ပါရနွား3ကောင်ပါရမှန်ပါဗျာမိုင်က360ဘာတရှင်းနဲ့နဲ့နှကောင်နဲ့နဲ့ဘယ်နှမှမဖြစ်ဘူး။ဘာနာဘာနာချာနာကြိုက်လူယောဂီတွေထွက်ရုံမှာ။ဟမ် အဲရောင်းတော့မဖြစ်ဘူးအဲ့ဒါကြောင့်အ ਨੇ ဆုံးလက်တကြီးနွားသုံးကောင်ပါရမယ်လက်တကြီးလူသုံးကောင်ပါရမယ်အဲ့တော့နွားပေါင်းက1500လူပေါင်းက1500အဲ့ဒီအပေါ်မှာလည်းသူသတိမရဘူးကုံကုံပြောလိုက်မယ်သူအမျိုးသမီးဒီရိသမနဒေဝီဘုံညာလက္ခဏာဒေဝီပေါ်မှာစိတ်မရဘူးသူ့ရဲ့သားကြီးမာဂလကာငယ်သမီးအကြီးသမီးအလားသမီးငယ် အဲ့ဒါတွေတောင်သတိမရတော့ဘူးလေပရိသတ်ကြီးနော်မှန်ပါပါသူယောဂီရပေါင်းနေပိန်နေအေယကုဘုတ္တကြီးနေကောင်းရလားအင်္ဂပကြံပုံနေကောင်းရလားအဲပါဠိသမီးတွေဘယ်လိုဒီပါလဲချက်သိကပြန်သွားတာလေသူလိုဆိုရောက်တော်မယ်စိတ်ကပွေပေါက်နေတာမှန်ပါဗျာအဲ့ဒါကြောင့်တရားကမရဘူး အဘိဓိကအလားတူရတို့လူတွေလို့အမှတ်တရားမဟုတ်သေးဘူးနော်ဟုတ်သေးပါဘူးဘုရားဆိုတဲ့အတန်ကြလိုက်တာနဲ့အရာပြောက်ပြောက်ရင်သားမေသမီးမေကြီးကွာမေဆွေမျိုးမေရအဲ့လိုတို့ကလို့ရမှာဟုတ်တို့ဒီကတိနေသေးတယ်နော် ဟုတ်လားအံကမျိုးကြီးငါသိတင်လာတာပဲဆိုပြီးတော့မာနမထောင်နဲ့လုံအပ်နေလေတယ်ခုနကကိုဟုတ်လားသမီးမေသမီးမေသားမေရှိပွားမေဆွေမျိုးမေပြီးတော့တကယ်တရားတွေကိုနှိမ့်နှိမ့်သွားတာသုသုဆိုင်ဆိုင်လိုက်လိုက်လဲလဲကိုအလုံးမရမှာတခါလာလဲဖောက်မိနေတော့တခါလာလဲဖောက်မိနေတော့ပြောချရင်ညနေတော့ စာရတာဟောတိတောက်ရတာဟောတိသမုံကင်းဟုတ်ကင်းယောဂီကခြားမိချင်းများတာအဖတ်တယ်နဲ့တော့ပြိသေးပေါ်တာအဖတ်တယ်နဲ့တို့ဒီလေတို့ယောဂီမှန်ပါအဝိဇ္ဇာနဲ့ဘာနာတရမေတုဝလဲအဘာနာတွင်နှစ်တကွာလဲခြင်းမရတို့၌၎င်း ဒါလည်းဒီငါရပေါ်မှာတင်လာတဲ့သူကိုယ်ပိုင်ဖြစ်တဲ့ဥစ္စာပစ္စည်းတို့ပေါ်၌၎င်းဥပဒါကိသူဝါတဲ့သူ့ကိုမိပြီးတော့မြင်ကြတဲ့ပရိသတ်ရဲ့သီရိနုမနာဒေဝီပုံညာလက္ခဏာဒေဝီသာတိမဟာကာလသံဃေသုလကာလသမီးအကြီးမဟာသုပါဒသမီးရာသုလသုပါဒသမီးငယ်သုမနာတို့အပေါ်၌၎င်း စိတ်တံစိတ်ဒီနာဥပ္ပစီမဖြစ်တော့ဘူးစိတ်မဖြစ်တယ်ဆိုတာတတိကိုမရတော့ဘူးဒါကြီးကြည့်ပြီးတော့မှဘုန်းကြီးတို့ကဟောတာကိုပြောနေတယ်ပြောလို့ရမရပါဘူးအဲအဲ့ဒါပဲဗျာဒီသာကြောင့်ပါရမသာမိနာအဂါတိမနဲ့တော့ချားကြမို့လားဆိုတော့ဟောညနေအခါလည်းဒီတိုင်းပဲ တဏီကိုသူ့အဖို့ရမစ္စည်းမေတဏီမေမယာမေပါမေသမိမေအကုန်မေ့နေတာလေဟုတ်ပါဗျာအေးဒါကြောင့်သတ္တဗမိကပါဏပါပါကအာရုံရှဒုပညာတလင်္ကတဝရတယနေဘုဒ္ဓဘုဒ္ဓတိတိတယကရဏတော်ဝနုတိစိတ်တော်ဝနေကြအောက်တမီ ဘောဂုံနဲ့သိရှိတဲ့ပြတ်တတ်တဲ့တဲပြီးတော့မှသမင်းမေဟင်းမေနော်မှန်ပါပါအလုံးလုံးမဲ့ပြီးတော့ဘုံတော်ဘုံတော်ဒီသစ္စာယံကရွန်တော်ဝခယာဘယဘယဘယဘယဘယဘယဘယဘယဘယဘယဘယဘယအဲဒီလိုကိုတကားတဲ့နှုတ်ကနေပြီးတော့အတန်ထွက်ပြီးတော့တွတ်တွတ်ရွတ်ဆိုတာဖြင့်အိပ်ကျော်သွားတယ်ရာဏီယသူရံသိခတ်တော်ခါတိပပတ္တဒီမညမာတော်အေးသူစိတ်ရဲ့ ဘုရားအာယုံဘုရားအာယုံနဲ့သူစိတ်ဇနီးနဲ့ဘုရားနဲ့ပါမသမီးနဲ့ပြောခဲ့တယ်နော်ဟုတ်ပါဘူးအဲဒီတော့အပေါင်းဆိုတဲ့ဘုရားအပေါင်းဟာဆိုတဲ့ဘုရားအာယုံရောက်သူစိတ်တွေဟာကြီးလင်းဝဲဖန်ပြီးတော့လောဘဒေါသမောဟတွေတက္ကနာကျင်းပြီးတော့ကိုယ်ကအလင်းရောင်ဖြစ်ပေါ်လာတယ်ဘာဖြစ်လဲအေးအဲ့တော့အလေးရောက်ဖြစ်ပေါ်လာတော့ဘုရားနဲ့တို့ပြည့်စိတ်ခန္ဓာအာတိလေးရက်ကနေအိယာကသိုးတယ် သူ့ကိုယ်ရောက်နေကဝင်အာမိုးလေးလူဘုရားနဲ့အတွေ့နောက်ကြလိုက်ပဲလို့ထွက်မလို့ကြရားကြီးကပြင်မဲ့ဆွဲပြီးတော့တယောက်မှလှုပ်ရှားမှုမရှိဘူးအာမိုးမလင်းလေးပါလားဘုဒ္ဓရမဏယပိတိယတကားရအောက်ကမီတပံဘုရားဘုရားဘုရားဘုရားဘုရားဘုရားဆိုပြီးတော့ဆိုရင်းကနေအိပ်ကျော်သွားကြတယ် မှန်ပါဘူး45ဥဒနာမိုင်းမှ360ဖြတ်ပန်းလာတော့ခန္ဓာကိုယ်ကပင်ပန်းတယ်နော်မှန်ပါအဲ့ဒါအိပ်ကျော်သွားတော့မရနဲ့တွေးခြင်းနဲ့စိတ်ကြောင့်ဒုက္ခယာမိဖြတ်တဲ့နဲ့နိုးလာပြန်ပြီဘုရားအာယုံနဲ့သူစိတ်သူစိတ်နဲ့ဘုရားအာယုံဒီလိုသာမီးတလေးများပါမပရိနိယအဲ့ဒါနဲ့ဆိုပြီးတော့ကိုရောက်ကိုဝါတင်လင်းလာလို့အာမုန်းလိမ့်ရှင်ရဲ့ ပြင်မမျောကြည့်တဲ့အခါကျတော့လှုပ်ရှားမှုပါမှမရှိသေးအဲတကပြအိတ်ဘယ်လိုအိတ်တော့ဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဒီအဲ့လိုမရဘူးတော့အာယုန်နဲ့အိတ်လိုက်တဲ့အခါခရီးပြင်မလာလို့တက္ကသမြတ်တော်မိကနဲ့ပျော်သွားပြန်တယ်ဒါဝိနမရိတယေတတိယအတ္တမယနဲ့တွေ့ခြင်းသောနဲ့နိုးလာပြန်ပြီ။ဒါပြလား။ အဲ့တော့သုံးချိန်တိုင်းဆိုတော့အားကကောင်းပြီးတော့အာလိမ့်ချင်ပြီးတော့ရောင်နေနေတာဒါကြီးဘာပဲဖြစ်ဖြစ်တော်ပြီငါထပ်လိုက်တော့ဘူးတဲ့ဘုရားနဲ့တွေ့နေတဲ့ဌာနဖြစ်ဆိုပြီးတော့ဘုရားရှိမဲ့ခင်တဲ့နေရာကိုသွားလိုက်မှန်ပါဗျာသူကပါဝတိပြီးတော့ ရောက်နေတာကသာတကျနေမကျွမ်းပါဘူးပြိတ္တာအေးဒါကြောင့်တိတဝနာခေါ်တဲ့ဗျာနေတဲ့ရေတိုက်တော်ရာကျူရဲ့သုတ်တာဆိုတာလည်းသူမသိဘူးဒါပေမဲ့သိကျင်တော်နဲ့တွေ့အောင်ကိုရှာမယ်တဲ့ဗျာမှန်ပါဗျာဘာဝင်တွေ့အောင်ရှာမယ်အဲဒီတက္ကရာကဘာလို့လဲအဲ့ဒီသိကလေးအတူယူနော်ဇာတ်တမ်းပြောတော်တာတော့မခိုင်းရင်ဘူးအဲ့ဒီတည်းကပွင့်လေးတွေထုတ်တာဖို့လိုတယ် ကိုကိုကိုများငါဖယားနဲ့တရားနဲ့ဘာသာနဲ့တွေ့ကြလို့ဘာသာကအမတ်ချော်နေသေးတယ်လူနေသေးတယ်သူဆိုင်မှုနဲ့နေသေးတယ်မှန်ရအဲ့လိုသမီးပြန်သုသအောင်ငါတလောက်မှတော်လာပြီငါလုံးငါမို့သမ္မနိုင်တာဆိုတဲ့အဲ့ဒါလေးရှိနေတယ်နော်အဲ့ဒါလေးသတိထားတို့အဝေးကြီးတောင်ကြီးကတောင်လာရတာပဲမကွေးကလာရတာပဲသလင်းကလာရတာပဲနဲ့အဲဘဝင်လေးနဲ့နဲ့ချပေးလားမှန်ပါ နော်မှန်ကတော့ဒီဒါရမေကအမတ်တရားသိမဟုတ်သေးပဲနဲ့ဖယားဆိုတဲ့အမှန်လေးကြားရမှန်ပါအဲ့ဒါကြားရတာနဲ့သူသိတရားနင့်နင့်တက်တဲ့ခါလဲအဲ့လိုမပြောနိုင်ဘူးလေနောက်ဆုံးကကြသောမပရိသယရာတိယသုဒ္ဓတိတ်္ကတော့ဟောတာတိပပနာနိမေညမနောအတဟောအနတ္တပိဏိကတနဂရမနိက္ခမန္တတအာလောကောအန္တရတာယိတဲ့ဟော အတ္တကာရောပါတုရဟောတိဘယံသမိတတလောမဟံသောဥတပါရိဓာတဝါပုဏ္ဏနိယောတိတုကာမောအဟောတိပါဠိတော်အရိပကပါဠိတော်ဆိုတာခက်ချင်းချင်းလေးပဲအဲ့လိုသွားတော့မြို့ကထွက်သွားတယ်မြို့ကထွက်တဲ့အတွင်းမှာအလင်းရောင်ပြောက်ပြီးတော့အမှောင်ဖုံးလာလို့ကြောက်စိတ်ပေါ်လာတယ်ငါပြန်မှထင်ရဲ့ဟုတ် အဲ့ဒီသုံးနာဖြစ်လာပါတယ်တဲ့ဘာသာဖြစ်တဲ့သုံးနာဖြစ်ပါဧကကောတိဝတိကောယေကောအန္တရာဟိတောတတ္တမနုဿာမနုဿာဝေတိပရမအကျင့်မြို့ကထွက်တော်တဲ့မြို့ဆောင်နတ်တွေကဘူကြီးတထောင်ဖွင့်ရတဲ့တရားကိုဖွင့်ပေးတယ်ရာလူမင်းဘုန်းကြီးတော့နတ်မင်းမနေပါဘူးနတ်မင်းမနေပါဘူးတဲ့ ဟုတ်တယ်မို့လားမှန်ပါဗျာအဲတော်တော်နေပြီးတော့ကိုကြီးကြော့ရေတကားဖွင့်ပေးပါလို့မြန်ပြောတရားလို့သလားမလိုပါဘူးဒီခေတ်လူကြီးဒီလိုက်လွဲနေတယ်နော်အလုလမံကတိကြစွာလုပ်ရင်ပြိဿမနေနိုင်ဘူးနောက်ကအလိုလိုကိုလာခဲ့ရမှာလာတော့တော့ရမှာရှင်းပြောင်းရမှာမတ်တာရမှာနတ်ကပူဇော်ရမှာအခုတော့လူတွေကအလုံးမလုံးပဲနဲ့ဆိုပြီးတော့တန်တနေုံညနေတော့ရပါမလားမရပါဘူးတိုင်းတော်ပြီ အဲလိုဆိုပြီးတော့တာသောဆိုတဲ့လိုမသဗိတ္တိတိညာကြီးသံဆောင်ညမောင်းမောင်းပါဘုရားရှင်တော်အာယုံကြောင့်ဒုက္ခနာကိုအလင်းဖြင့်အဲမိုးရည်မိုးပေါက်ပြီးဆိုတဲ့အနေနဲ့ထွက်လာတဲ့အခါကာလမြို့ပြင်မှာရောက်တဲ့အခါရှင်သစ်တရားဝအောင်များတို့အစာလေးတဲ့တယောက်တယောက်စားကြလူကြမမီယာဟိညာဟောက်ကြကြတောက်ကြအဲဒီအတန်ကြားရလို့ပြက်တဲ့ကြောက်စိတ်ဝင်လာတော့က အေးအဲ့တော့ပါလေဓမ္မဥပ္ပန္နောအလောကဝိဟတောအမောင်ကြီးဖုံးလွှမ်းပြီးတော့မှအလင်းကြီးပြောက်သွားတယ်မှန်လားအလင်းပြောက်ပြီးတော့အေးအမောင်ရောက်လာတော့မှကြောက်တဲ့ဖြစ်လာငါပြန်မှပါပဲလေအဲ့ဒီလိုဖြစ်လာတဲ့အခါကျတော့မှသိဝတိကောရဲ့ခေါ်တယ်ဟောသုတ်တန်သောနတ်တိအန္တရာဟိတောတတ္တမလုက္ခဝေတိ အမှန်တော့စာ33ရင်အန္တရာဟိတောကွယ်ပြောက်လည်းရဲ့တတ္တမံကိုလုတ်ပါဝေတိရှားစေတိဒါသာတော့မှန်ပါဗျာအရက်လုံးကြတော့လူကိုမမြင်ရပဲနဲ့အတန်ငါကြားတယ်တဲ့ဗျာဟောဒါကြောင့်ဘုန်းကြီးတို့တရားပါဠိကြည်ရတယ်ပြီးတော့သူရဟောပောရဏအနဲ့ကြည်ရတယ်ပြီးတော့မှယနေ့လူတွေနားလည်မယ်ဟောဟာရစကလုံးကြည်ရမှန်ပါဗျာတရားဟောဖို့ဆိုတာမလွယ်ဘူးမလွယ်ပါဘူး ဟုတ်လားအေးအဲ့ဒါဘုရားတို့ကလွယ်တယ်ကြီးလွယ်တယ်ကြီးအောက်မေ့နေကြတာမလွယ်ဘူးကိုယ်လောက်ဟောကောင်းပြီမပိဋကသဘောပေါက်အောင်ပါဟုတ်လားပိဋကသဘောပေါက်ပြီဆိုရင်တော့ဆဲလို့လို့မရတော့မရပါဘူးအခုဘုန်းကြီးတို့ကလည်းဒါဝါကျွတ်သွားရင်ဟိုးဝါဆိုပြီးတရက်မှရအောင်မရှိဘူးမှန်ပါဗျာဆဲလို့နေရတယ်ရံဖြစ်နေရတာမှန်ပါအကိုတော့ကတော့ဝယ်ပါဝယ်ပါနဲ့အမလီကလေးကြောက်ကုန်တယ်လို့နေတာမှန်ပါနော်အဲအခုကြတော့အဲတော့မဟုတ်တော့ဘူးဆဲလွတ်နေရတာပဲ အဲဒါတော့ကြကြတော့ဟာတယ်လီဖုန်းနိုင်ငံအေးဘယ်လိုလဲတပည့်တရားပွဲပြီးပါတယ်အဲ့ဒီယူပါဟုတ်မလားအဲ့လိုကိုလုပ်နေရတာဗျာအဲ့ဒါကြိုက်ရှိပါလေတော့တရားလာအထုတ်ရင်တော့မဖြစ်ဖြစ်အောင်ဖြစ်ညင်းပြီးတော့ပေးတယ်ဗျာမှန်ပါပါဒါကြောင့်လည်းဘုန်းကြီးကြည်ရင်ပြောရပါတယ်ငွေနဲ့တင်ပေါင်းရသွားအေးတရားပဲလို့ရင်လားတရားထုတ်ပြီတရားမအမထုတ်ခနဲ့တော့တရားပဲလို့ရင်ဘာလို့မှလဲ ရှိတယ်မပြောပိန်တာလေးနဲ့နဲ့ဟုတ်လားဒါကြောင့်ဒီဒါတွေပြောနေလို့လောက်မှာမဟုတ်ဘူးဒါကြောင့်အန္တရာယတော်ရုပ်ကိုမမြင်ရပါပဲသာတမနုဿဝေတိအတံကိုသာကြားတယ်အဲဒီမှာပါလဲဘိကမကပတိဘိကမကပိဘိကမနာတေသေယောနောပတိကမနာပါဠိတော်ကြီးကြည့်ရင်လည်းမရဘူးထက်ကရှိမှာမှန်ပါအေးပါဠိတော်ဆိုဒီမှာပါတဲ့တတ္တအတ္တိတတ္တအတ္တဒါတံပြောအတ္တကလာကြောင့်မို့ပထမတစ်သင်း နတ်တွေကရုပ်ကိုမမြင်ပဲအတန်ကျင်အပြင်ဘိကမကပိဘိကမကပိဘိကမနာနေသေယောနောပဋိကမနာသာပတိတတေအဘိကမမချမယောနောက်မတော်မဲယေဝန္တာနိစေတောခြေလောကာပတိယရှင်တတေကြီးအဘိကမမချမယောနောက်မတော်မဲယေဝန္တာနိစေတောခြေလော ဒေသင်ယဘိကမနာမကြောင့်မရောနောက်မတော်မရဲဝဇာတိသိလို့ကြည်ရင်သေရောမြတ်ဤပဋိသမနာကြောက်ကြောက်ရွံ့ရွံ့နဲ့နောက်သို့တွန်သွားမဲ့နောက်ထုတ်လိုက်တဲ့တွင်တော့သေရောမမြတ်ဘူးအရှုံးနာအပတ်တင်မဲ့တထေကြီးရှိတော့ပါတယ်လို့သိတော့ပါဗျာတထေကြီးရှိတော့ပါတယ်လို့သိတော့အေးအဲ့လိုအားပြင်လိုက်တဲ့အခါကျတော့ဟာ ငါဖယားနဲ့တွေ့ရအောင်သွားနေတာပါလားလို့ဟောဖယားအာယုံသူစိတ်တဲ့ဇဝဝင်လာတဲ့အခါအလေးရောက်နေတပြပြနေပြီးတော့လာတော့တမောဝေတောအာလောကောဥပ္ပန္နောအမောင်ပြောပြီးတော့နေရပါဗျာအဲ့ဒါနဲ့ကလန်းကြီးဖြစ်ဆက်သွားဖယားပဲကြည့်နေတဲ့သူမသိဒါပေမဲ့တွေ့အောင်မရှာမယ်တဲ့ဇွဲကြည့်လိုက်မှန်ပါဗျာဒါနဲ့ပြောနေဝေလေတောကနဲ့လေ အေးအဲ့တော့ရှင်နိတိကြဝံအောင်များတို့သာတာပြီးတော့တဝုတဝဟိန်းနာဟောက်တန်တစ်တန်တောက်တန်ဒါရီကြားရတော့ဟောအနာတပိဟာကြောက်စိတ်ဝင်ပြီးတော့မှအာလောကောဝိယတောဓမ္မောဥပ္ပန္နောအလင်းရောင်ပြောက်ပြီးတော့မောင်ရောက်လာပါတဲ့အဲဒါလေတို့ယောဂီတွေကတရားအထုတ်ရင်ကြောက်စိတ်ကလာညောင်းမှန်လားညာမှန်လားဘာဖြစ်မှလဲဆိုတော့တန်ရရနဲ့ဆိုတော့တရားကိုရဲရဲတင်းတင်းမရှိမှမရှိမှတဲ့အခါတရားကတွေ့ရှိတော့ ဟုတ်ပါလားအဲတွေ့တယ်မရှိတော့ချော်ပြလိုက်ရအဲဟိုကောင်မလေးလည်းဘလို့နေတာငါလည်းဝါဆွအောင်လို့နေပါမယ်ဟာလို့ဖြစ်ပါလားနော်ဒီနေ့ကြကြပြရတယ်ကိုင်းတာနဲ့ပြိတ္တာရင်ကဘုရားနဲ့တွေ့ရအောင်မလားလို့ဆိုပြီးတကားလားသိပြလာတယ်ဟိုကောင်းရင်ကနတ်တွေကလည်းပဲအဘိကမကပြိဘိကမကပြိဘိကမနာနေသေယောနောပဋိကမနာတထေကြီးရှိတော်တစ်ချိန်ရှိသွား အဲ့ဒါနဲ့ပရိသတ်ကြီးကိုရောင်ကိုကတောက်လဲလာပြီးတော့မောင်ပြောက်တော့တခါစိုက်စိုက်စိုက်စိုက်နဲ့သွားပြန်တယ်မှန်ပါပါမြို့နယ်ဝေးလေဒုက္ခနဲ့လေကြအဲ့တော့ရှင်နေတရားဝန်အောင်များတို့သာတာဟိန်းနာဟောက်တာတစ်ပန်းတောက်တာအနိကကြားရပြန်တော့ဟော အာလောကောဝိဟတောဓမ္မဥပ္ပန္နောကြောက်စိတ်ဝင်လာတော့ဒေါသကြောင့်အမောင်အလေးရောက်ပြတ်ပြီးတော့အမောင်ရောက်လာတယ်အေနိယောတိတုကာမောဒီမှာပြန်မှဒီမှာရဲ့အဲ့လိုဖြစ်လာတဲ့အခါကျတော့မှတတ္တရအတင်ကြတော့ခေါင်းကလိုအတူလေးမဟုတ်တော့တတ္တဟာတိတတ္တအတ္တတတ္တအတ္တတရိယရထ တတံကိညာမဟာသာတိအာမုတ်ကမဏိကုံနလာဧကတာပရာဝိတိဟာရတာကလံနက်ကတိသောလပိဒီကြတော့တရားကြီးခြေကြီးဖြစ်လာမှန်ပါပါဠိတော်မှာကြတော့ဒါပဲတမ်းပြောတာတရားကြတော့မှတစ်ဆင့်ချင်းတစ်ဆင့်ချင်းတစ်ဆင့်ချင်းဆိုပြီးတော့ပြမှန်ပါတိုက်ရှိတယ် အေးဒိဗရပါလေကာမတိဘုရားအာယုစိတ်မှထုံးပြီးတကားလားဘုရားနဲ့သူရအောင်သွားနေတဲ့အိုးအိမ်ရှင်တထေကြီးသတ္တာဟတိတဲ့ဟောသတ္တာဟတိယရဏခုဏပါစီချက်ထားတဲ့မင်းရှိတဲ့သင်္ဃတသိသတ္တာအတာယရဏခုဏပါစီချက်ထားတဲ့မင်းရှိတဲ့မင်းကတသိ တတအပ္ပတရိရတအတ္ထုမြင်လို့ဆိုတဲ့အင်တမြတ်သံတဲ့မြင်နေကထာတယထာကတတိအမုကမတိကုန်သလားဤပရိနတံလက်ကောက်လက်ပြစသည်တဲ့တန်သာဗလာအဆုံးသင်ပြီးတော့ထားခဲ့တဲ့အမျိုးသမီးကညာကတတိဘဏ္ဍလိုက်အဲ့ဒီအဲ့ဒီလေသိညာဧကတဗ္ဗဝိဒိယာရတ ယခုတထေဤဘုရားကိုမှတ်ပြီးတော့လှမ်းနေတဲ့ခြေတလန်းအတွင်းမှာဖြစ်နေတော့ကုသိုလ်စိတ်ကလန်သောလက်သိတစ်ဆက်၆စိတ်ကိုစိတ်ကြီးတကလားဧကံတသိတ္တပေါ်မြတ်နဂတိမထိုက်ဣတိဤသောသိဝတိကော သုံးတန်ဆောင်နကအာဟာကောင်းစွာမလွေပြောကြအာပိလိုက်လေတည်းအာသုသာ တထေကြီးရှေ့တော်အဘုသင်တထေကြီးလမ်းနေတဲ့ရှင်သာဟိမတတမောရှိတဲ့ဘယ်လိုတမောရှိတဲ့လဲယရဏခုနပါးရှိတဲ့တတ်တဲ့မြစ်စီတဲ့ရှင်းကတသိယရဏခုနပါးရှိတဲ့တတ်တဲ့မြစ်စီတဲ့မြင်းကတသိယရဏခုနပါးသိကျက်တာတဲ့မေစီတဲ့ယထာကတသိယရဏခုနပါးဝှချင်းတာတဲ့အမျိုးသမီးကညာတသိ အဲ့ဒီလေးသိန်းတွေထက်တင်တထေကြီးဘုရားမှန်ပြီးတော့လတ်နေတဲ့ခြေလမ်းမောင်းများစွာတဲ့ကတလအဲ့ဒီတလမှာဖြစ်တဲ့စိတ်နဲ့ချိန်ဝင်များချိန်လိုက်မယ်ဆိုရင်ကုသိုလ်စိတ်ကအာပါနေလို့အဲ့ဒီတလမှာဖြစ်တဲ့ကုသိုလ်ကို66စိတ်စိတ်လိုက်ပါဒီတလန်းဖြစ်တဲ့ကုသိုလ်ဘလောက်စိတ်66စိတ်ပါတပံပြန်ပြီးတော့66နဲ့ပြောက်လိုက်အောင်66 66 ဒုပန်စေ256အပြည့်ကလားမှန်ပါဗျာအဲ့ဒီခြေတလမ်းမှာဖြစ်တဲ့ကုသိုလ်ရဲ့256စိတ်စိတ်ဓာရင်ဒါ256စိတ်စိတ်တယ်ဒီလောက်သာရတယ်မပြောဘူးမှန်ပါဗျာသိจิตနားလဲအောင်လို့ကဏ္ဍကိုသင်္ချာကိုပြတာအဲ့ဒီ255စိတ်ကိုဖယ်ထားတစ်စိတ်ကျန်တယ်အဲ့ဒီကျန်တဲ့တစ်စိတ်နဲ့ခုနကသိ၄ခု အဲ့ဒီလေးခုနဲ့တဲ့အကျိုးခံစားပဲသဘာဝစိတ်ဝင်သင်လိုက်တာဟောဒီတသိက်သက်မှာအလေးချိန်ပါနေသေးတယ်အကျိုးမြတ်နေသေးတယ်တဲ့ဗျာမှန်ပါဗျာဒါကြောင့်ဆိုလိုက်မင်းစီမြင်စင်ယထာယင်တလီမင်းသမီးစစ်မျိုးစစ်သိမ့်ကြီးယတနာမျိုးမှယတနာမျိုးမှ တန်စေစီကိုတန်စေစီကိုကျိုးရကိုကျိုးရဘာနာအလတ်တိကိုကျိုးရကိုကျိုးရအာခအလတ်တိအာခအလတ်တိအဲ့ဒီများအဲ့ဒီကုသိုလ်၄မျိုးများရမယ်ဆိုရင်ဟာခုနက၄သိန်းတော့သင်ဖြင့်ယတအမျိုးသမီးကညာမြတ်ရမယ်ဆိုရင် အနောက်အချက်သာမရှိဘူးဆိုပါကယန္တမျိုး၅ပါးအပြည့်ကြီးကင်းပါကတက်သက်သုံးလို့ကုန်မလားမကုန်ပါဘူးဘုရားအပြည့်အစည်းကင်းပါကအပြည့်အစည်းမကင်းရင်တော့လက်ကြောက်တစ်ထွက်အတွင်းနဲ့လည်းကုန်ကြောက်သွားနိုင်တယ်ဗျာဟုတ်ကလားမှန်ပါပါ။ဒါရင်ရှိတဲ့အခုဒီမှာဘုရားကိုမှနေတဲ့ခြေတလားရဲ့ 360သိတဲ့ဒသိတော်ကုသိုလ်ကဘယ်ရည်ဘယ်မီဘယ်မင်းဘယ်တခုဘယ်ငွေကသာကုသမီးမျိုးမှာဖြည့်ပြီးလို့မရနိုင်ဘူးတဲ့။ဒါပြောတာ။ဒါကြောင့်မင်းစည်းမြင်စဉ်ယထာယင်တလီမင်းသမီးစစ်ရိုးဖြစ်သိမ့်ကြီးယတနာမျိုးမှန် ုတံခေစီဘုတံခေစီဘုကျူယဘုကျူယအာခအလောက်တိအာခအလောက်တိဘုရာယုထေဘုရာယုထေသမုတိစွာသမုတိစွာအောင်းပင်တစ်ချက်အောင်းပင်တစ်ချက်ဖြစ်ပြမြင်လားဖြစ်ပြမြင်လားသီလံတစ်ချက်သီလံတစ်ချက်ဖြစ်ပြမြင်လားဖြစ်ပြမြင်လားဝိသံတစ်ချက်ဝိ ပြည့်မြင်လားမပြည့်မြင်လား250 250ဟုတ်တယ်စိတ်ပါဟုတ်တယ်စိတ်ပါစိတ်ကျိုးစိတ်ကျိုးဘုမမီပါဘုန်းကြီးတို့ရဲ့ပฏิပတ်ကျေးဇူးရှင်မြင်းညာကြတော့ဗျာမှန်ပါဘုန်းကြီးတို့တရားအထုတ်တဲ့အခါရက်ပေါင်း90အထုတ်ရ90သာမဟုတ်ပါဘူးဘုန်းကြီးတို့အထုတ်ရတဲ့ရက်ကိုပြောတာအဲ့ဒီလောက်ကြမှာဉာဏ်ကျင်တာရ အဲ့ဒီအတွင်းမှာဟောတဲ့နေရာကြီးဘုန်းကြီးတို့ကနောက်ကလက်ပြီးတော့မှတ်ထားရမှန်ပါဗျာဉာဏ်ရှင်နာပြီးတော့ကိုင်းဟောကြအဲ့တော့တောတွဲရောတောင်ပြန်ရောအကုန်လုံးဟောရမဟောမလို့လားအဲ့ဒီလိုကျေးဇူးတွေကြောင့်ဘုန်းကြီးတို့အခုအခါမှာပေါ်ပါသိဉာဏ်စွာနဲ့လူသလူတရားတွေဟောပြောနိုင်စွာရှိလာပါတယ်ဒါဟာဆရာသမားရဲ့ကျေးဇူးအဲ့ဒီဆရာတော်ကြီးအနန္တလေးမှာတိုးတိုးလေးပါမှန်ပါဗျာဟုတ်ပါလား အေးဟောတာလည်းသူချတာလည်းသူ့အတန်လည်းသူချတယ်အဲ့ဒါကိုဘုန်းကြီးတို့ကမူယူပြီးတော့မှကိုယ်အတန်နဲ့တို့ပြီးတော့ပရိသတ်လာဝင်နိုင်လားအောင်အချိန်အစဲအပြာအတာလေးလေးလေးသိဆွဲလို့ရင်လည်းပဲသာနာကမကောင်းတော့ကောင်းတော့အတန်ကောင်းတယ်ဆွဲလို့ရင်ပြီးသွားတယ်ဒါကြောင့်သူ့အပြာကလေးနဲ့သူကိုယ်နာဟာဆရာပဲဒါတပည့်ညီငယ်တွေတတိထားရဘူးနော်ဒီဆွဲတိုင်းလည်းမကောင်းဘူးဗျာဒါတော့တို့ ကိုရာကျိုးထက်တမုတ်ကြီးစွာကိုရာကျိုးထက်တမုတ်ကြီးစွာအောင်းပိန်တစ်ချက်ဖြစ်ပြမြင်လားအောင်းပိန်တစ်ချက်ဖြစ်ပြမြင်လားခြေလမ်းတစ်ချက်ဖြစ်ပြမြင်လားခြေလမ်းတစ်ချက်ဖြစ်ပြမြင်လားဒီဆန်းတစ်ချက်ဖြစ်ပြမြင်လားဒီဆန်းတစ်ချက်ဖြစ်ပြမြင်လား956တွယ်စိတ်ပါ သညိုတမှုမမိပါအဲ့ဒီလိုဆိုပြီးတော့ကောင်းမင်ကသုတ်တန်ဆောင်နတ်များကနေပြီးတော့အနာတပိန်ကြီးကိုအားပေးတဲ့အခါကျတော့မှဝမ်ပန်ဓမ္မနဲ့ကြောက်စိတ်မဝင်တော့ပဲဘုရားအာယုံဖြင့်ဒုပရိဒရေးသွားလိုက်တာသီတဝန္နဆိုတဲ့မြင်းတိုက်တော့ရောက်သွားပါလေ မှန်ပါပါပဲရောက်သွားမေတ္တာကျော်သွားပါအဲဒီလိုရင်း၌တော့ရောက်ပါတဲ့အချိန်ငါးကာလ၌မြတ်စွာဘုရားကိုရောမြတ်ကြီးကအတ္တတာကောဘဂဝါအနာတာပိဏိကတုရာတော်ဝါအမိခန္ဓာအဝိကလာနေတဲ့နာရီကိုဘုရားကမြင်တယ်မှန်ပါဗျာအဲလိုမြင်တဲ့အချိန်ငါးကာလကြတော့မှပါလေပြိတ္တာရဲ့ အေးတဲ့ဒိဋ္ဌဝနာစင်္ဂမဩရောဟိတဝပညာတိအာဒရင်တိတိတိတဲ့အဲ့ဒါဒိညာသွားပြီးတော့နေတခြားမဟုတ်ဒီတုတ္တတာဆိုတဲ့အနာရင်တတိကြီးကိုချွတ်ဖို့ရဖရရင်းတဲ့တော့ကစောက်မှန်ပါဗျာဒါကြောင့်ဒီကကုသိုလ်ရှိရင်ဖရဟတ်တော့စောက်စောက်ဟုတ်တယ်မို့လားကြောင်ညိုးသွားကြရလို့လေရဏကုသွားကြရကျိုးမေမောင်နှမ အပိုင်းကြတော့ကျွမ်းမယ်မောင်နှမဟုတ်သလားသိမှတ်သွားကြမလို့ဘူးကိုကအလုံးလို့ဖို့သာရင်းမယ်အဲ့ဒါအလုံးလို့ဖို့ရာပြူသေးတဲ့အခါကျတော့ဟိုသွားဒီသွားဟိုကိုဒီကိုကိုကြီးကျော်ရဲ့မြို့မြို့ပြမောင်ကြီးကျော်ရဲ့ရာပြပြကိုကြီးကျော်ပလီပလီလို့မယ်ဟုတ်လားတော်တော်ကိုလောက်လေးနဲ့ပြစ်စရာကောင်းတာ ဘာမှလည်းမဟုတ်ပါဘူးအခုအလုံးကြီးဘုရားကတော့သူ့ကောက်အမှန်ကတော့တဲ့ဒီပါဠိတော်တွေ့ရင်အဲ့ဒါဂါသဧဝိရတိဟုတ်လားဝေလူဝတိဝေလူကိုကြောင်းပါဗျာနေရမှန်ပါအခုဘုရားအဲ့ဒီမနေဘူးဘုရားကြောင်းဟောတိတဝနခေါ်တဲ့ရင်း၌တော်မှာကိုဘုရားကသွားနေတာမှန်ပါနာရီကိုဘုရားကစောက်တယ်အဲ့တော့တို့ကဘုရားစောက်ထူရတာလားဘုရားကတို့ကိုစောက်ပြီးတော့ချက်တာဘုရားကအေးကိုယ့်ရဲ့စိုင်းတတ်တယ်ဒီတမ်းမှာ ဘုရားရှင်မကြီးကြီးကအတော့ခံရတော့ဘာလို့နတ်သူနတ်ပဲနတ်ရနတ်ရနတ်လေနတ်မင်းနတ်မွေးနတ်အလကားဟာဘာလို့သွားလုပ်နေရမှာအောက်တန်းကြတာတောင်ပြောနေသူကတော့ဘုန်းကြီးကြမဲ့နဲ့ပြောရမှာပေါ့လေမပါမကိုယ်စင်ကိုမဒီပဲနဲ့တခါလေဟမ်နေမှာလဲဆိုမှဖွေးအောင်2000လောက်သူ့မိုက်ချင်ရသေးတာကိုင်းတော့ပါပြီအဲ့လိုဆဲကောင်းလို့လည်းတရားပွဲတွေပြောနေတာမတာမတတာမရီမတာမရီအော်တိုမက်တစ်ကိုဆက်ပြီ ဟုတ်ပါလားတိုင်ရှိတယ်ဗျာအဲ့ဒါနဲ့ပြိဿရင်ညာသွားမရကဒိညာသွားရကဒိအဝိကလာတဲ့အနာဂတ်မြင်တယ်လို့ဆိုရင်ပဲခိတ္တတော်မြရတော်မြတ်ပါနေပြီဒီတ္တာခောဘဂဝအာနာထပိဋိကဣတ္တတော်သာနိရသခောတိုင်းရည်ကြီးတော်ဘဂဝါဘုံတော်ကြောက်ပါတကလေးအရှင်သည်အနာဂတ်ပိဋိကနာရရင်ဂုံသိံပြမွေရှင်တထေကို ဧတဝတနာဤသို့သောစကားကိုဩစပြောကြားလိုက်၏တော်ဤအေဟိသုတ္တထာတိဗျာဟုတ်လားသုဒ္ဓတာသုဒ္ဓတာအေဟိငါဘုရားဒီမှာလာခဲ့ပါတခါမှတွေ့ဘူးဟုတ်လားနာရီနဲ့ဘယတွေ့ဘူးလားတွေ့ဘူးပါဗျာအေးမတွေ့ဘူးဗျာအဲ့ဒါသူ့ငယ်ငယ်ကမျက်ချုံမှတ်တမ်းတဲ့ကနာမကိုဘုရားကခေါ်လိုက်တာသုဒ္ဓတာသုဒ္ဓတာအေဟိငါဘုရားဒီမှာလာခဲ့ပါ ဤဒီလိုပြောလိုက်တော့သကောအာနတပိနိကောနာမိတမံဘဂဝါအာလပတိတိဟာသောဥဒကောတတိဝဘဂဝါသောပါရေတုသီရာတတိပတိဝဘဂဝန္တာဧတတဝသာအထကောသို့ကဲ့သို့မြတ်စွာဘုရားကဟိသုဒ္ဓတ္တဘာဝိယဒီမလာခဲ့ပါလို့ခေါ်လိုက်တဲ့အခါ၌အာနတပိနိကောကာပတိတတဝိကုံတင်ပြမွေရှင်တတိတိ သာမိနမံဘဂဝါအာလပတိတိဘဂဝါဘုံတော်တောက်ပတရရာရှင်သည်သာမိနမန္တမငှငဲငဲကအမိဖြစ်ပေးတာကြတဲ့ဘ누구မှမပြီးတဲ့ရက်ချုပ်ထက်ကနာမည်ကိုအာလပတိခေါ်လိုက်ပါလားဟာသိထူချတာလေမှန်ပါ သူနဲ့ငါနဲ့တကားမှလည်းတွေ့ဘူးတာမဟုတ်အဲ့ဒါငါရဲ့ရဲ့တုခကမေးပြီးပြီးရတဲ့ငယ်နာမည်ကိုသူခေါ်နာမည်လည်းလို့ဟာတော်တဲ့ဥဒကောဟာတော်စဉ်းစားနေဥဒကောတက်ကြသောစိတ်ကြီးတွေဟုတ်သွားဖြစ်ပြီသတိဝထိုရတဲ့ကလည်းမကဝတော့ဘုံတော်တောက်ပတ်တဲ့မိဟာစိပါရိသူခြေတော်တုံကြပလုံတို့၌တိရတာနဖုတ္တိပဋိတဝါဝစိရဲ့ ယေရှိသတိဘဂဝါဒုက္ခမပိဋ္ဌာတိဣဒနဝတာပါလေစေဘုံတော်တော်တော်ဥရှင်တော်မြတ်ဖရာတော်ရှင်မရသည်ဒုက္ခမမေမပရှင်လန်းချမ်းသာကျွဲ့လက်ပစ္စည်းဘယ်လိုပါလဲဒုက္ခမမေမရှင်လန်းချမ်းသာအာတယိဋ္ဌအိယဂုဏလားဖရာတဲ့ဖရာကတည်းကလေးတာတိုင်းဘုံဘုံနဲ့ပြောပါရှင်မရတို့ တူတော့တူရဲပဲလေးစားတိုက်တဲ့ပုဂ္ဂိုလ်များမှာဘုံနဲ့သုံးရတယ်။ဒါကတော့ဘုန်းကြီးတို့ပါဠိဝိသပင်ကြီးပေါ့။မှန်ပါဗျာ။ရှင်မယားတဲ့ဘယ်လိုတော်ရင်မြက်မဲ့ရင်းလိုက်တော့သုံးတာမှာရှင်မယားချမ်းချမ်းသာသာအိပ်ရပါရဲ့လားတဲ့ဗျာဟော။အဲဒီတော့အနာတရင်ကမေးမြန်းရောက်လာတဲ့အခါကျတော့မှသဗ္ဗရာဝေဒုက္ခမေတိမြမနောပရိနေကုတော့ ယောနလိမ္ပတိကာမေတုတိတိဘူတောနိရုပတိသဗ္ဗအာတတိယောစိတဝဝိနိယဟရယေတရဥပပန္တောဒုက္ခတေတိတန္တေပပုယပပုယစေတတာတိနဂရဟောဗဒဂတာကာပတိယောတရလိတေဩနာတပိမေငါအငါဘာဝိစေတပ္ပနိယောတိပဗဂမနာချက်ကနေဝါညာတိုင်းညာတိုင်း ဒုက္ခချမ်းသာသာသာသိတိအိယပါလျေအဲနာရမခေါ်တဲ့သုဒ္ဓတာငါချမ်းသာသာအိယပါတယ်တဲ့ကြောင့်အမှန်တန်သာသာအိယရတာပြောတာမြတ်စွာဘုရားမှာအေးခင်းလည်းပါဘူးကောင်းလည်းမပါဘူးမွေးရလည်းမပါဘူးခင်အောင်လည်းပါဘူးစောင်းလည်းပါဘူးတော်ကြီးရဲ့မဲ့သုဒ္ဓသစ္စသိညာဝဆိုတဲ့ရင်းတက်ကျော်မှာမြတ်စွာဘုရားတကူကြည့်နေတာသူချမ်းသာသာအိယတရေ တို့လူများနေတော့ကြအိုက်အိုက်ကြမူပူပူကြမူမိရပြက်ပြမူမိရတိုက်ကြမူတော့မှတရားမရဘူးမှတ်တာအဲ့တော့ဘုရားသွားဘုရားကသမာသွားအိမ်ဒီပါပြောတဲ့ဗျာမနောပရိနိကုတောတဲ့ဗျာဒီရဗျာမနာကိုများကတော့ဘုန်းကြီးတို့ကုလဗျာမနာဒီရတဲ့ကတတိတဲ့ပုံနာတဲ့ဟုတ်လားမင်းနဲ့သူချင်းရဲ့အမျိုးမျိုးမျိုးရှိအဲ့ဒီပုံနာမျိုးကြီးပဲအောင်းမယ် မာနတတိယမဟုတ်ဘူးတဲ့သရဏယမနာအကျင့်ပြင်ရအဲ့ဒီဟာကြတော့ပါဠိစာပေကသိအရေးကြီးတယ်ယမဝေဒနာတိယမနောယမဝေဒပေဝနာတိဟောတာယုတ်တာသုဒ္ဓအန္တဖတ်တာရှိပြီတို့ကြောင့်ယမနောယမနာမီဘေလင်ဟောရတဲ့ပုဂ္ဂိုလ်ကုလယမနာလူပုံသားကိုပြောတာမှန်ပါဟောဘုန်းကြီးတော်ယဟန်ပါဠိတော်များကြတော့ဗာဟိတာပါပါယေတန်တေတိယမနာ ဒီလာခြင်းမမေသူတော်ခြင်းဒီလာခြင်းဟောဒီပုဂ္ဂိုလ်တို့အာပါဟိတာတဲ့အပပိအကုဏပေအကုဏပါပမကမှုတို့ဒီတန်တိရှိကုန်ဤဤတို့ကြောင့်ဗျာမနာဗျာမနာလို့ခေါ်တယ်မကောင်းမှုကိုအပပြုပြီးဆိုတာမကောင်းမှုတွေကိုဖယ်ရှင်းထားတဲ့ပုဂ္ဂိုလ်ကိုဗျာမနာမှန်ပါဗျာဟုတ်ပါလား သာဝတိရာလေတေဟောနာတရေယောจิตပုဂ္ဂိုလ်ပြမနောမကောင်းမှုဟုသမျှတို့ကိုပယ်ရှင်းထားပါပေ၏ပရိလေကုတောကောင်းသောမတွေငြိမ်းအေးခြင်းလည်းရှိပါပေယောจิตပုဂ္ဂိုလ်ကာမေလူကာမဂုဏ်တို့၌နလိမ္ပတိငါငါဥစ္စငါငါတငါတိငါတိငါမြငါယောပြငါလေငါတိုင်ငါမြငါကျွေဟူ၍မလိမ့်ကြမနစ်သက်မတတ်မဲ့တိတိဘုတော် ဒီဒီဘုဒ္ဓတသက်တတိသောမိရေငြိမ့်အတိဖြစ်ရဲ့ဒီဥပတိကာမပတိသင်္ဃာဥပတိကိလေသုပတိဆိုတဲ့ဥပရိလည်းမရှိပဲသောထဘောဂတိဝိသင်္ကျေဒုက္ခဉာဏ်သာသာကရဏယောမြပါပကမလာသင်္ခတေတေတိကောက်စွာမသွဲအိစ္ဆေနေထိုင်ရပါပေတတိအာ ရိနေဘုဒ္ဓပိတိဘုဒ္ဓနိရုပတိရောဆိုတာတွေကတော့ဘုန်းကြီးတို့ရှင်းမှတ်တဲ့အမှတ်ရတမို့ကိုပြောနေတယ် ကတိနာစိတ်စိတ်တူတူသာရှိမှနေမယ်ဆိုရင်ဒဏိနိယသမိသာဇီဝအယုကာမကမသမိယောပဲနေကနဲ့ပေါ်ရင်ကနဲ့ပြောက်ရင်ကနဲ့ပေါ်ရင်ကနဲ့ပြောက်ဟုတ်လားအဲ့ဒါလေးကိုသာစိတ်စိတ်တပြည့်ကြနေတဲ့ပုဂ္ဂိုလ်အတိတ်လည်းမတွေ့အနာကလည်းမမြော့ပေါ်ရင်ပြစ်တော့မှမလွတ်ပဲမှတ်နေခြင်းနဲ့သူ့မှာတဲ့ပြည့်လေတာပြင်းနေလို့ချမ်းသာစွာနေရခြင်းအိပ်ရခြင်းထိုင်ရခြင်းသွားရခြင်းလာရခြင်းစားပေါက်ရခြင်းရှိပါတယ်ကွယ်ဟုတ်လားဟုတ်ပါလားဗျာ နောက်တကုသဗ္ဗအာပတိယောจิตဝါကပတိယောတကတော်နာတပိယောရှင်ပုဂ္ဂိုလ်သည်သဗ္ဗအလုံးစုံသောအာပတိယနိကတွဲစားမှုသတိမြာသတိတာရှိပါဥစ္စာတွေကိုจิตဝါပြတ်တော်ပြီတကလားဝိနည်းဟရိယဝိနည်းဟရိတရဟရိယနှလုံးသားနဲ့တရပူပမှုအစရာပြားပြားတွေကိုဝိနည်းကင်းအောင်လုပ်ထားမယ်လို့ဆိုပါလေ။ဟော nadị kpamụ ya da didadazebiara dara daụ oi dọadịdgpaụ wanyejeanya gụkpamụ ya wee yawe aaa ụbaye udọ giia manyejiri duga nchaanya aadi ọwmaeyibardad ရားနဲ့တွေ့တာကမိုးလင်းလာပြီလေညနှောင်းပိုင်းအချိန်လေးမို့အိတ်ဆိုတဲ့သကလုံးကိုသုံးအမှန်တော့သွားရလာရခိုင်းရအိပ်ရစားရတောက်ရနေရအကုန်ပါမှန်ပါဗျာဟုတ်ပါလား အဲ့တော့ပြောလိုတာပါလေတဲ့ကြီးတွယ်မှု မှန်တယ်ပြတွေကိုဖြတ်တောင်ပြီးတော့နှလုံးသားထဲမှာတိတ်လည်းမမျောမပေါ်နေတဲ့နာကလည်းမစင်သာစိတ်ထဲရုပ်တန်ကိုသာရှုမှတ်ပွားများအတုံးမဲ့တွင်ပူပါမှုကိလေသာငြိမ့်ပြီးတော့နေတဲ့အတွက်ဒါကြောင့်ဒါရသောနာတဝိတဉ္ဇံသာသာသွားရနေရသာရထိုင်ရတောက်ရပါတယ် ဟုတ်ပါလားဗျာမှန်ပါပါအဲအဲ့ဒီလိုဟောပြီးတော့မှမြတ်စွာဘုရားကသစ္စာလေးပါးပြလိုက်တယ်တဲ့အဒုက္ခသစ္စာသင်ရမှန်တဲ့တရားသမုဒိယသစ္စာသင်ရကြောင့်မှန်တဲ့တရားနိရောဓသစ္စာသင်ရထုတ်ရမှန်တဲ့တရားမေတ္တာသစ္စာသင်ရထုတ်ကြောင့်လမ်းကျင်ကောင်းမှန်တဲ့တရား ဒုက္ခသစ္စာဆင်းရဲတာပိုင်းပိုင်းကကြသိလင်ကြကြသိအောင်လို့သမုဒယသစ္စာဆင်းရဲတာမြင်ဆင်းရဲခြင်းအကြောင်းကိုပဲနိရောဓသစ္စာဆင်းရဲရှိရင်ဆင်းရဲမရှိတဲ့ဆိုတဲ့နေရာဤကံရှိတဲ့မဂ္ဂသစ္စာအဲ့ဒီနေရာကိုရှင်မပွားများအထုပ်မှုဖြင့်သွားပါဒါသစ္စာလေးပါမှန်ပါပါ အဲ့လိုပြောတဲ့အခါကျတော့နာနဲ့အာရုံကျင်လေးငါမိကလေးပါတဲ့သုတ္တတာတိမြတ်စွာဘုရားရှိတို့ယောဂီတွေခိုင်နိုင်ကြတော့ခိုင်ပြီးတော့ပေါ်တဲ့ယုတ်နာကိုရှုမှတ်ပွားများအထုတ်လိုက်တာအတိတ်ကပါဏီတွေဒီနေရာမှာစုပေါင်းပြီးတော့ပြစ္ဆုတ်ပံလုံးအားနဲ့ပေါ်လိုက်တဲ့အခါဟုတ်လားဟုတ်ပါဘူးဟောဒီလနာဝတာတိမြတ်စွာဘုရားဟောကြားတဲ့တရားတော်ဆုံးတာ သောတောနာတရင်ဆိုတဲ့သုတ္တတပုဂ္ဂိုလ်ဒီသုတ္တတဆိုတဲ့နာတရင်တိုးတဲ့ပုဂ္ဂိုလ်ဒီသောတာပတ္တိပလေသောတာပတ္တိဘုံနဲ့မသိခဲ့ရင်ဒီလေတော့ဤသောတာပတ္တိပလေအာယုံတက်တည်တဲ့ကြိုင်နဲ့ခဲသောသမသွေသောတာပံဖြစ်ပါ၏တတိအဲ့ဒီရဲ့နောက်မှာအနာရဝိသိပြီးတော့ဝမ်းသာအားရ မေတ္တာလုံးလုံးငါပရကပိတ်ပြီဘဝမှာသိက္ခာရပြီသက်တော့မှအပင်ငါပြမကြတော့ဘူးအပေချာတော့အလုပ်ကိုလည်းငါမလုပ်နိုင်တော့ဘူးလို့ဝါမနတာရှိတော့သောသောသိကြီးကသာကဲသာဝတိကထွက်လာတော့ငါတော့စီးသွားရင်တော့လားဗျာလက်ရှိ900အဲ့ဒါရာဇီကျိုးနေတယ်ဗျဘုရားမရှိတန်ငါကိုအဲ့ဒါကျွေးမွေးပြီးတော့လူသားသွားတော့လေဒီရက်ပြောက်သွားတယ် ရွယ်ချက်ပါပြောအေးကြောင်းသွားတာသဘောရှိသွားပြီဘုရင်များကြီးသတိသားယူမှန်ပါဗျာအခုအဲ့ဒါတွေပါသေးလားပါပါအဲတို့ယောဂီတွေလည်းအဲ့ဒါတကူသတိထားဒိဋ္ဌာတော့သွားလိုက်ကြဟိုကမေးလိုက်တာအပြန်ပြန်ပြန်လာမျိုးအနာရီသွားတော့ကပုထုဇဉ်ပေါ့ပြန်ကြတော့အဲအဲ့ဒါပဲအဲ့ဒါကိုရွယ်ပြီးတော့ပြန်ပြန်ပြန်လာမျိုးကိုယ်ကသာတော့အိတ်ကောင်းနေတယ်ဆိုရင်အပြောင်းပြောင်းတော့တော့တော့ပါပြုတ် သူ့ကိုခေါင်းဆောင်ကြီးနဲ့ပြောရလိမ့်အဲသောတာပန်ဖြစ်သွားပြီလို့ပြန်မယ်တွေ့အပြန်ပြန်ပြန်မယ်ရှင်လို့အဲဒီလိုတရလသုံးနိုင်အောင်ပြန်လေးတဲ့ရက်တွေမှာဘုန်းကြီးတို့ပြိတ္တာကြိုးစားပြီးတော့ကြွားများကြပါဟူ၍မေတ္တာသန္တာဖြင့်ရှေ့သို့ဆိုတဲ့တရားဒီကြည်ပြမယ်နေပြီ။နောက်သက်သာသုသာရောတာပြိတ္တာရေနေရမြ အဲ့ဒါတဲ့ပစ္စည်းတွေအကုန်လူပြီးတော့မှမကုံနာတွေကြောင်းထဲမှာကိုယ်တော်စောက်ပြီးတော့အဲ့ဒါခရမှုစီတန်ခါတဲ့လူပြီးတော့တတိယလိုတောင်းပြီးတော့ကြွားပါဆိုပြီးတော့အိန္ဒနာရှစ်မိုင်ရှစ်မိုင်မှာတလိမ့်နာတလိမ့်နာကြောင်းအလုံး၄၅ကြောင်းစောက်ထားရပါတယ်နော်အဲ့တော့ဘောင်းလေးတွေကပြောကြတဲ့အခါမှာမင်းတို့ကငါလူတရားမမြင်လို့ချုံကြီးတဲ့အောင်းမိတာတဲ့ငါသာဝတိကြရင်တဲ့ဘလောက်သတိတတ်နဲ့ကြောင်း54ရေတန်ကြောင်း